အခန်းကြီး49အငယ်1မှ4လူများအပေါင်းတို့ကြားကြလော့ခတ်သိမ်းသောလောကသားအယုတ်အမြတ်ကျွယ်ဝသောသူဆင်းရဲသောသူတို့တညီတညွတ်တီနားထောင်ကြလော့ငါနှုတ်သည်ပညာကိုမွဲ့ဆိုမည်ငါနှလုံးသည်ဉာဏ်နှင့်ဆိုင်သော အရာကိုဆင်ခြင်မည်ပုံစကားတို့ ကိုနားကို လှည့်လျက်နည်းနည်းသောအရာကိုစောင့်ကြည့်၍ဖွင့်ပြပေအံအငယ်9မှ10 ခေရင်ဆိုးသောကာလ၌ငါ၏အရာတို့ လူယူခြင်းသောသူတို့၏ဒုစရိုက်မှုသည်ငါကိုဝိုင်းတော်လဲငါသည်အပေကြောင့်ကြောက်ရမည်နီ ထိုသူတို့သည်ကိုဥစ္စာကို ကိုးစား၍ကိုစည်းစိမ်များသောကြောင့်ဝါကြွားတော်လဲမိမိညီကိုကိုအပေသူမျှအလင်းမရွေးနိုင်ရွေးရန်အဖိုးကိုဘုရားသခင်၌မပေးနိုင် သူတို့အသက်ဝိညာဉ်ဤရွေးရန်အဖိုးကြီးလာပေ၏တို့ဖြစ်၍ အစဉ်ရှုံးလျက်နေရမည်ရွေးလင် အစဉ်အမြဲအသက်ရှင်ရ၏ပုပ်ဆက်ခြင်းသို့မရောက်ရထင်ရှားသောအရာဟုမူကားပညာရှိသောသူတို့သည်တေတတ်ကြ၏ထိုသူမိုက်သောသူနှင့်တရိษံသဘောရှိသောသူတို့သည်ပျက်စီးခြင်းသို့ရောက်၍မိမိတို့ဥစ္စာကို သူတစ်ပါး၌ခြံထားကြ၏အငယ်7မှ15မိမိတို့အိမ်သည်သာဝရဖြစ်လိမ့်မည် မိမိတို့နေရာလဲလူမျိုးအစဉ်ဆက်တည်လိမ့်မည်မိမိတို့နာမသည်မြေပေါ်မှာကြော်စောလိမ့်မည်ဟု သူတို့စိတ်ထင်ရှိကြ၏တို့အတွင် လူသည်ဂုံတရေ၌မတီမနေတတ်ပျက်စီးခြင်းသို့ရောက်တတ်သောတရိษံနှင့်တူ၏ထိုတို့ပြုမှုခြင်းအရာသည် သူတို့၏ကိုးစားရာဖြစ်၍သူတို့သားမြေတို့သည်သူတို့စကားကိုနှစ်သက်တတ်ကြ၏ထိုသူတို့ကိုတိုးမြန်းခဲ့သို့မရဏနိုင်ငံ၌ချထား၍ သေမင်းစားလိမ့်မည်။ကာလမကြာမမြင့်မီဖြောင့်မတ်သောသူတို့သည် အုပ်ဆိုးရကြလိမ့်မည်။သူတို့၏ကိုယ်ခန္ဓာသည် ဖောက်ပြန်ဖို့ရာဖြစ်၏။မရဏနိုင်ငံသည်သူတို့၏နေရာဖြစ်၏။ငါကိုမူကားဖျားသခင်သိမ့်ယူတော်မူသောကြောင့်ငါ၏ဝိညာဉ်ကိုမရဏနိုင်ငံ၏တကူမှရွေးတော်မူမည်။ငယ်16မှ20သူတစ်ပါးသည်ဥစ္စာကြွယ်ဝ၍အိမ်ဤဂုံတရီတိုးပွားသောအခါ သင်သည်မစိုးရိမ်နှင့်။ထိုသူသည်သေသောအခါဘယ်ဥစ္စာမျှမပါရ။သူ၏ဂုဏ်အသရေသည်သူ့နောက်သို့မဆင်းသက်ရ။ထိုသူသည်အသက်ရှင်စဉ်အခါမိမိဝိညာဉ်ကိုကောင်းကြီးပေးတတ်၏။မိမိအကျိုးကိုပြုစုသောအခါ သူတပါးတို့သည်ချီးမွမ်းတတ်ကြ၏။သို့သော်လည်းသူသည်သူ၏ဘိုးဘေးအမျိုးရှိရာသို့သွားရလိမ့်မည်။ကာလအစဉ်အဆက်သူတို့သည်အလင်းကိုမမြင်ရကြ။ဂုဏ်အသရေနှင့်ပြည့်စုံလျက် ပညာသတိမရှိသောသူသည်ကားပျက်စီးခြင်းသို့ရောက်တတ်သောတရိษံနှင့်တူ၏